ဦးတကူလာပြည့်ကျော်တန်ရက်ခရစ်နှစ်2000ခုနှစ်ဧပြီလ29ရက်တနင်္လာနေ့3နာရီချိန်မှာဘုန်းကြီးတို့တရားဝဲစသည်ဒီကနေ့အာယုံစွမ်းနေစွမ်းညနေအဖြော်ရမကလှူဒန်းတဲ့ပုဂ္ဂိုလ်အလှရှင်တွေဟာ အာလုံးပဲကွယ်လွန်သူမိဘများကိုရည်စူးပြီးတော့လူတန်းကြတာတဲ့ကွယ်လွန်သူမိဘများကိုရည်စူးပြီးလှူကြတော့ကွယ်လွန်သူမိဘများကဒီဘဝကကွယ်လွန်ပြီးတဲ့နောက် သူတို့ရဲ့အသက်ဝိညာဉ်လေးကမပြည့်မစည်းပဲနောက်တဘဝကိုကူးသွားလို့အဲ့ဒီအသက်ဝိညာဉ်ကိုရည်စူးပြီးလှူဒါန်းတာလားမဟုတ်ဘူးလားဒါဖြင့်အသက်ဝိညာဉ်လေးကဒီဘဝဒီခန္ဓာကိုယ်ကထွက်သွားပြီးတော့နောက်တဘဝရောက်ထိုက်တဲ့ဘဝမရောက်သေးပဲနဲ့ ဂျာဘဝမှာခဏခိုကပ်နေတဲ့အသက်ဝိညာဉ်လေးကိုရည်ရွယ်ပြီးတော့လှူဒါန်းတာလားဒါဖြင့်ဘယ်လိုရည်ရွယ်ပြီးလှူဒါန်းတာတော့အသက်ဝိညာဉ်လေးကနောက်ဘဝမှာပြိတ္တာဖြစ်လို့ဟုတ်ကဲ့လား အသက်ဝိညာဉ်လေးကနောက်ဘဝမှာပြိတ္တာသွားဖြစ်နေလို့ပေါ့ဒါဖြင့်ဒီဘဘဝကနောက်ဘဝကိုဘာကူးသွားတော့မကူးလားမကူးရင်ဒီဘဘဝကလူဟာတခြားနောက်ဘဝကလူဟာတခြားဖြစ်မနေဘူးလား ဟမ်တခြားစီပေါ့ဒီဘက်ကဘာမှမကူဘူးဆိုရင်တော့တခြားစီပေါ့မဟုတ်ဘူးလားဒီဘက်ကဒီဘက်ဘောကရုပ်လဲချုပ်သွားတယ်နံလဲချုပ်သွားတယ်ချုပ်သွားပြီးဟိုဘက်ဘဝမှာရုပ်အသည့်နံအသည့်ဖြစ်တယ်ဆိုတော့ ဒီဘက်ဘဝကယုံနာကတခြားဟိုဘက်ဘဝကယုံနာကတခြားဆိုတော့ဒီဘက်ဘဝကလူကတခြားဟိုဘက်ဘဝလူကတခြားတခြားစီဖြစ်မနေဘူးလားဖြစ်ပါပါဘုရားအဲ့လိုဆိုရင်အဲ့ဒီအယူဆမှားတယ်ပေါ့ဘာကြောင့်လဲလို့ဆိုတော့ဒီဘက်ဘဝကမကောင်းမှုပြုလုပ်လို့ရှိရင်အဲ့ဒီမကောင်းမှုရဲ့ဆိုးကျိုးကို နောက်ဘဝမှာအဲ့ဒီလူကခံရတယ်လို့ဆိုမဟုတ်လားဒါဖြင့်လောက်တဲ့လူကတယောက်ဆိုးကျိုးခံစားရတဲ့လူကတယောက်ဖြစ်မနေဘူးလားအေးဖြစ်နေတယ်ဒီလိုဆိုလို့ရှိရင်ဒီယူဆမှန်မှမလားမှန်ပါဘူးဗျာဩမြတ်စွာဘုရားသွားဆွဆွဲနေမြတ်စွာဘုရား ဒီဘက်ဘဝကရုပ်ဟောင်းနာဟောင်းချုပ်ပြီးတဲ့နောက်ဟိုဘက်ဘဝမှာရုပ်အသင်းနာအသင်းနဲ့ဖြစ်တယ်လို့ယူဆရင်မှန်တယ်လို့ဒီလိုမိန်တာမဟုတ်လားအနိစ္စမမြဲတဲ့သဘောဒါပြင်အဲ့ဒါကိုမှားတယ်လို့ဆိုလို့ရှိရင်မြတ်စွာဘုရားကိုမှားတယ်လို့ဆိုရမရောက်ဘူးလားဒါပြင်ဒီပြိဿကမြတ်စွာဘုရားရဲ့ပိုတက်နေတယ်ဗော မတတ်ရင်ဘယ်နဲ့ကြောင့်မှားတယ်လို့ပြောမှာကဲစဉ်းစားလိုက်ကြဒေါ်လာသိန်းတို့စဉ်းစားလိုက်ကြမှားပါဘူးကဲမမှားဘူးတဲ့ ဗါရဲဘာပါတယ်တတ္တိလေးပါတယ်အဲအဲ့ဒီတော့ကဲဒါဖြင့်နားထောင်တော့ လိုက်မဆိုရဘူးစဉ်းစားရမယ်အဟောင်းယုံနံချုပ်ပြက်ပြန်တဖန်အသည်ဖြစ်ပေါ်သည် ခုဘဝယုံနံချုပ်ပြက်ပြန်တဖန်အသည်ဖြစ်ပြန်သည်ဟောင်းချုပ်သစ်ဖြစ် ကြောင်းကျိုးစေညံလှစ်နိုင်ရမည် အဝိဒနာဥပါဒံကံအကြောင်းတလီအကြောင်းရှိကကျိုးဖြစ်ရလောကတံထွာရှိလေသည်ကြောင်းကျိုးမကင်ဘဝချင်းအရှင်းမပြမရမီယင်းသို့မှန်သည်သတ္တိဋ္ဌိကင်းဤမြတ်ယောဂီယင်းသို့မှန်သည်ပြတ္တိဋ္ဌိကင်းဤမြတ်ယောဂီ သဘောမပေါက်သေးဘူးမဟုတ်လားအဲဘယ်လိုပေါက်လဲဟမ်အကြောင်းအကျိုးအနေနဲ့ဆက်သွယ်မှုမရှိဘူးလားရှိပါတယ်ခင်ဗျာဒီဘဝကလူပြုလုပ်တဲ့အကြောင်းကြောင့်ဟိုဘက်ဘဝမှာရုပ်အသင်နာအသင်နဲ့ဘဝအသင်ဖြစ်တဲ့ပုဂ္ဂိုလ်က အကျိုးအနေနဲ့ဖြစ်လာတော့ဒီအကြောင်းနဲ့ဒီအကျိုးဟာတခြားစီခေါ်မလားတခုတည်းခေါ်မလားတခုတည်းခေါ်ပါရဲ့ဗျာအဲ့တော့လှုပ်သူတခြားခံစားသူ တခြားလားဟုတ်ပါဘူးဗျာဘယ်လိုလဲအဲ ပြုလုပ်သူသည်ပင်လည်းသူလုပ်တဲ့အလုပ်ရဲ့အကျိုးကိုခံစားရတာမဟုတ်လားမဟုတ်ဘူးလားသမတကကောင်းမှုမကောင်းမှုသည်သာလင် ကိုယ်ပိုင်ဥစ္စာ ရှိကြပါတကားဟုတ်သလားဘာဘာကောင်းမှုမကောင်းမှုတော့ဟဲ့မိမိဤကောင်းမှု မကောင်းမှုသည်သာလင် ကိုယ်ပိုင်ဥစ္စာရှိကြပါတကားမိမိကောင်းမှုပြုတယ်ဆိုလို့ရှိရင်အဲ့ကောင်းမှုကြောင့်ရတဲ့ဥစ္စာဟာမိမိဥစ္စာပဲဒီလိုမဟုတ်လားမြတ်စွာဘုရားလက်ထက်ကနွားသက်သမားကြီးတယောက်နွားရှာလှီးပြီးတော့ချက်စားလို့နွားကြီးသေသွားတော့သူကငရဲကြသွားရောငရဲကြသွားတော့သူနွားသက်သမားဘဝတုန်းက လှုပ်တဲ့နွားရှာကိုဓာတ်နဲ့စီးတဲ့မကောင်းမှုအကုသိုလ်ကံအဲ့ဒီအကုသိုလ်ကံကြောင့်ဖြစ်တဲ့အကျိုးဘယ်သူရတာဘယ်ခါမှရတာနောက်ဘဝငရဲကြတော့ရတယ်ဟုတ်တယ်မဟုတ်လားအဲ့တော့ပြုလုပ်တဲ့လူကရှေးဘဝကနွားတသမ အဲ့ဒီမကောင်းမှုကြောင့်ဖြစ်ပေါ်တဲ့အကျိုးကိုခံစားရတဲ့လူကနောက်ဘဝမှာအပယ်ကျတဲ့လူတခြားစီဖြစ်မနေဘူးလားဖြစ်နေပါဘူးခင်ဗျာ။ဟောဒုက္ခစုစုမြိုင်ဟိုကံနဲ့တမလွန်ဘဝတော့သွားကြီးသား။အဲ့နဲ့ခုနကတော့လည်းမဖြစ်ဘူးဆို သူလှုပ်တဲ့အကြောင်းကြောင့်သူ့မှာအကျိုးဖြစ်ပေါ်တာမဟုတ်ဘူးလားသူလှုပ်တဲ့နွားရှာလှီးခြင်းဆိုတဲ့အကြောင်းကြောင့်ငရဲဘဝမှာငရဲဆင်းရဲခံစားကြရခြင်းဆိုတဲ့အကျိုးကိုရတာမဟုတ်လားအဲ့တော့ပြုလုပ်သူနဲ့ခံစားသူတခြားစီလားတယောက်ထဲလားတယောက်ထဲပါဗျာဟောဒီလိုလုပ်လိုက်ဖြစ်သွားပြန်ဟဲ့ ဟိုလိုတော့လဲနှစ်ယောက်ဒီလိုတော့လဲတယောက်တည်းတယောက်တည်းဆိုတာဘယ်လိုဖြစ်တာလဲအကြောင်းအကျိုးအနေနဲ့တူတည်သော ပုဂ္ဂိုလ်ပဲလို့ဆက်သွယ်မှုမရှိဘူးလားအဲဒါကြောင့်ပြုလုပ်သူတယောက်ခံစားသူတယောက်လားမဟုတ်ပါဘူးဗျာဘယ်လိုလဲ အဲပြုလုပ်သူသည်ဖြင့်လည်းခံစားရတာသူလောက်တာသူခံစားရတာအဲ့ဒါကိုပဲကမ္မတကမိမိဤကောင်းမှုမကောင်းမှုသည်သာ လင်ကိုယ်ပိုင်ဥစ္စာရှိကြပါတကားအဲ့ဒီလူကြီးသေသွားတော့သူပြုတဲ့မကောင်းမှုသူ့ဥစ္စာအနေနဲ့ပါမသွားဘူးလားပါသွားပြီတော့ဘုဘဲဘဝကြတော့ခံစားရ တဲ့တဲ့ပြောတော့ရိပ်မိတယ်မဟုတ်လားရိပ်မိပါတယ်ဗျာအဲတော်တော်ညံကောင်းတာပဲတဲ့တဲ့ပြောလို့ရိပ်မိနော်ပြန်ဆိုကြည့်ပါအဟောင်းယုံနံအဟောင်းယုံနံ ကာနှင်းတမလွန်ဘဝစာအုပ်ရှိသလားလက်ထဲရှိပါဘူးခင်ဗျာအဲမရှိရင်နားထောင်ပြုလုပ်သူပဲခံစားတယ်တဲ့ခေါင်းစီကခေါင်းစီကပါတယ်တော့ဒီမှာတခါမေကုမေးတတ်ကြတာရှိပါသေးတယ် အဲ့ဒါကတော့ဗုဒ္ဓဝါဒဓမ္မလွန်ဘဝအယူအဆအရရှေးဘဝကနောက်ဘဝကိုဘာမှကူးပြောင်းမသွားပဲနောက်ဘဝမှာရုပ်အသစ်နာအသစ်ဖြစ်တယ်ဆိုရင် ရှေးဘဝကလူနဲ့နောက်ဘဝကနောက်ဘဝကလူတခြားစီဖြစ်မနေဘူးလားဒီလိုဆိုရင်ရှေးဘဝကလူပြုလုပ်ခဲ့တဲ့ကောင်းမှုမကောင်းမှုကံရဲ့အကျိုးကို နောက်ဘဝမှာတခြားလူတယောက်ကခံစားရတယ်လို့မဆိုနိုင်ဘူးလားဟမ်ဒီလိုဆိုရင် ပြုလုပ်သူကတယောက်အကျိုးခံစားရတဲ့လူက တခြားတယောက်ဆိုတော့သဘာဝကြပါမလားတရားပါမလားပြီးတော့ကောင်းမှုမကောင်းမှုပြုလုပ်တဲ့လူဟာသူ့အလုပ်ရဲ့အကျိုးကို သူခံစားရတယ်ဆိုတဲ့ကာမဝါဒသဘောတရားနဲ့ဆန့်ကျင်မနေဘူးလားကာမဝါဒဆိုတာကံကံရဲ့အကျိုးကိုယုံကြည်တာပြောတာကာမဝါဒအဲ့ဒီလိုမေးတတ်ကြပါတယ်မေးလဲမေးเสียဖြစ်နေပါတယ်ဖြေဖို့လဲတိတ်မလွယ်တဲ့မေးခွန်းပါပဲဒါပေမဲ့ဗုဒ္ဓဝါဒအရာသဘာဝကြတဲ့အဖြေကတော့ရှိပြီးသားပါပဲ ဟိန္ဒူဝါဒမှာတော့ဒီဘက်ကဒီဘက်ဘဝကအတ္တကမပြတ်မစည်းပဲတည်မြဲလျက်ဟိုဘက်ဘဝကို ကူးသွားတယ်လို့ယူဆတော့ဒီဘက်ဘဝကလူနဲ့ဟိုဘက်ဘဝကလူတယောက်တည်းပဲလို့ဆိုတာထင်ရှားတယ်ဒီဘက်ဘဝကအတ္တကပဲမပြတ်မစည်းပဲဟိုဘက်ဘဝကိုတည်မြဲလျက်ကူးသွားတယ်ဆိုတော့ဒီဘက်ဘဝကလူနဲ့ဟိုဘက်ဘဝကလူဟာတယောက်တည်းပဲလို့ဆိုတာထင်ရှားတယ် ဒါကြောင့်သောကရောတိသူပဲပြုလုပ်တယ်သောဝေရတိသူပဲခံစားတယ်လို့ဟိန္ဒူဝါဒမှာပြောကြတယ်ပြုသူနဲ့ခံစားသူတယောက်တည်းပဲတခြားစီမဟုတ်ဘူးလို့ပြောရတာလွယ်ကူတယ် နားလဲလွယ်တယ်မှန်တော့ဖြစ်မမှန်ဘူးမှန်တော့ဖြစ်မမှန်ဘူးဆိုတာအဲ့ဒီဟိန္ဒူဝါဒအယူဆဟာနားလဲလို့တော့လွယ်ပါရဲ့ဒါပေမဲ့တော့ မှန်တော့မမှန်ဘူးဗုဒ္ဓဝါဒမှာတော့ဒီဘက်ဘဝကဟိုဘက်ဘဝကိုဘာမှကူပြောင်းမသွားပဲဒီဘက်ဘဝကယုံနာကတခြားဟိုဘက်ဘဝကယုံနာကတခြားဆိုတော့ပြုသူတခြားခံစားသူတယောက်လိုလိုဖြစ်နေတယ်မှန်ပါတယ်ရှေးဘဝကယုံနာချုပ်ပြတ်သွားပြီးမှ နောက်ဘဝမှာယုံနာအသစ်နဲ့ဘဝအသစ်ဖြစ်တယ်ဆိုတာမှန်ပါတယ် ရှေးဘဝကနောက်ဘဝကိုယုတ်လဲမကူပြောင်းမှုနာလဲမကူပြောင်းမှုဘဝဆိုတာယုတ်နာတစ်ခုအပေါင်းစုမျှသာဖြစ်ပြီးယုတ်နာမှတပါတခြားဘာမျှမရှိတဲ့အတွက်မရှိဘဲနဲ့ရှိတယ်လို့ထင်နေရတဲ့အသက်ဝိညာဉ်အတ္တဆိုတာလဲရှိကိုမရှိလို့နောက်ဘဝကို ကူးပြောင်းမသွားပါဘူး ဒီတော့ရှေ့ဘဝနဲ့နောက်ဘဝဘာမှအဆက်အဆက်မရှိပဲအဆက်ပြတ်နေသလားဆိုတော့ဒီလိုလည်းမဟုတ်ပါဘူးဒီလိုအဆက်အဆက်မရှိဘူးဆိုရင်တော့ခုနပြောခဲ့တဲ့မေခွန်းတွေကိုဖြေဖို့အဖြေမရှိပါဘူးဒီလိုအဆက်အဆက်မရှိဘူးဆိုရင်တော့အခုနပြောခဲ့တဲ့မေခွန်းတွေကိုဖြေဖို့အဖြေမရှိပါဘူးတကယ်တော့ရှေ့ဘဝနောက်ဘဝဆက်ဆက်မှုရှိပါတယ် အဆက်မပြတ်ပါဘူးရှိသလားဘယ်လိုဆက်ဆက်တာဒါဖြင့်တစ်ဆက်တစ်စထီလားဆိုတော့လေဒီလိုလည်းမဟုတ်ပါဘူးဟုတ်သလားဒါဖြင့်တစ်ဆက်တစ်စထဲလားဆိုတော့လေဒီလိုလည်းမဟုတ်ပါဘူးဒါဖြင့်ဘယ်လိုဆက်ဆက်ပါသလဲဖရာလို့မေးเสียရှိတယ်ဒီဖြေကိုဒကာကြီးများသိပြီးသားပါ မေ့နေလို့ဖြစ်ပါလိမ့်မယ်ဒါကအဲတုန်းကတရားနာပရိသတ်ကိုပြောတာဗုဒ္ဓတရားတော်တွေဟာ ကြောင်းကျိုးနေရာမပေါ်မှာ အခြေတည်တဲ့သဘာဝတရားတွေပါဗုဒ္ဓတရားတော်တွေဟာ ကြောင်းကျိုးနေရာမပေါ်မှာအခြေတည်ထားတဲ့သဘာဝတရားတွေပါပါတယ်တော့ ဟိန္ဒူတရားတွေလားဘယ်တရားတွေတော့ဘုရားတရားတော်တွေဟာကြောင်းကျိုးနိယာမဘုံမှာအခြေတည်ထားတဲ့သဘာဝတရားတွေပါဒီနိယာမအရာအကြောင်းကင်းပြီးဖြစ်တဲ့သဘာဝဆိုတာမရှိပါဘူးဒါကြောင့်ဘဝအသစ်ဖြစ်တယ်ဆိုတာလည်းအကြောင်းကင်းပြီးဖြစ်တာမဟုတ်ပါဘူးအကြောင်းကြောင့်ဖြစ်တာပါပဲ အဲ့ဒီအကြောင်းတွေကိုရှေ့မှာရှင်းပြခဲ့ပြီးပါပြီရှင်းပြခဲ့ပါလားပါတယ်တော့အကြောင်းကြောင့်ဘဝအသည့်ဖြစ်တယ်တဲ့အဲ့ဒီလိုဘဝအသည့်အကြောင်းကြောင့်ဖြစ်တယ်ဆိုတာဘဝအသည့်ကိုဖြစ်စေတဲ့အကြောင်းတရားတွေရှေ့မှာရှင်းပြခဲ့ပြီးပြီတဲ့ပါတယ်တော့ ဒုက္ခပဲအဟောင်းယုံနံချုပ်ပြပြန်တဖန်အသည်ဖြစ်ပေါ်သည်နောက်ကယုတ်အသည်နံအသည်ရှိတယ်ဆိုဖြစ်တယ်ဆိုတာရှေ့ကယုတ်ဟောင်းနံအဟောင်းပြက်ချင်းဆိုတဲ့အကြောင်းကြောင့်ယုတ်အသည်နံအသည်ဖြစ်တာမဟုတ်လားမှန်ပါ ရှေ့ကရုပ်ဟောင်းနာဟောင်းမပြတ်ဘူးဆိုရင်နောက်ကအသစ်ဖြစ်နိုင်မှာမလားအဲ့တော့ရှေ့ကရုပ်ဟောင်းနာဟောင်းပြတ်ခြင်းဟာအကြောင်းနောက်ကရုပ်အသစ်နာအသစ်ဖြစ်ခြင်းဟာဟုတ်လားခုဘဝယုံနံချုပ်ပြပြန်တဖန်အသစ်ဖြစ်ပြန်သည်ဘာပြောတာ ဘာကအကြောင်းဘာကအကျိုးလဲုဘဝယုံနဲ့နံချုပ်သွားပြက်သွားပျောက်သွားမရှိပဲဖြစ်သွားခြင်းကအကြောင်းနောက်ဘဝမှာယုတ်အသေးနံသေးဆက်ဆံမှုရှိလားမရှိလားဘလို့ဆက်ဆံတော့ အကြောင်းကျိုးဆက်ဆက်တယ်ဒီနိယာမအရာအကြောင်းကင်းပြီးဖြစ်တဲ့သဘာဝဆိုတာမရှိပါဘူးဒါကြောင့်ဘဝသစ်ဖြစ်တယ်ဆိုတာလဲအကြောင်းကင်းပြီးဖြစ်တာမဟုတ်ပါဘူးအကြောင်းကြောင့်ဖြစ်တာပါပဲအဲ့ဒီအကြောင်းတွေကို ရှင်းမှရှင်းပြခဲ့ပြီးပါပြီအကျဉ်းချုပ်ပြန်ပြောရရင်ဘဝဖြစ်ခြင်းတဲ့ဘဝတဏှာဆိုတဲ့အကြောင်း တနည်းပြောရရင်အဝိဇ္ဇာတဏှာဥပါဒံဆိုတဲ့အကြောင်းရှေးဘဝမှာ အကျိုးပေးဖို့အခွင့်မသာခဲ့သေးတဲ့ကောင်းမှုက မကောင်းမှုကံဆိုတဲ့အကြောင်းရှေးဘဝရဲ့နောက်ဆုံးယုံနောက်ဆုံးနံ ချုပ်ပြတ်သွားခြင်းဆိုတဲ့အကြောင်းဒီအကြောင်းတွေရဲ့စူပေါင်းစွမ်းအားတတ္တိကြောင့် နောက်ဘဝမှာရုပ်သင်္နံသစ်ဘဝသစ်ဆိုတဲ့အကျိုး ဖြစ်ပေါ်ရတာပဲနားလည်သလားအကျဉ်းချုပ်ပြန်ပြောရရင်ဘဝဖြစ်ခြင်းနဲ့ဘဝတဏဆိုတဲ့အကြောင်းတနည်းပြောရရင်အဝိဇ္ဇာတဏဥပါဒံဆိုတဲ့အကြောင်းအဝိဇ္ဇာက အမှန်တဘာဝကို မသိတာတဏက လိုခြင်းတတ်မဲ့တာဥပါဒံကမရမနေဆွဲဆွဲလန်းလန်းလိုခြင်းနေတာဒါမဟုတ်လားမရမနေဆွဲဆွဲလန်းလန်းလိုခြင်းနေတာဆိုတော့နောက်ဘဝမဟုတ်လားဟွန်းလူဟာသေးခြင်းသလားမသေးခြင်းဘူးလားမသေးခြင်းဘူးဆိုတဲ့ကဘဝတစ်ခါတစ်ခါဖြစ်နေခြင်းနဲ့ဆိုတဲ့အဓိပ္ပာယ်မဟုတ်လား အဲ့ဒီဘဝဆက်ခါဆက်ခါဖြစ်နေခြင်းတယ်ဆိုတဲ့ဟာကို ပါဠိလိုပါခေါ်လဲဘဝတဏအဲ့ဒီအဝိဇ္ဇာတဏဥပါဒံဆိုတဲ့အကြောင်းရှေးဘဝမှာအကျိုးပေးဖို့အခွင့်မသာခဲ့သေးတဲ့ကောင်းမှုမကောင်းမှုကံဆိုတဲ့အကြောင်းရှေးဘဝမှာအကျိုးပေးဖို့အခွင့်သာလို့ အကျိုးပေးပြီးတဲ့ကောင်းမှုမကောင်းမှုကတော့မရှိတော့ဘူးဒါပေမဲ့လို့အကျိုးပေးဖို့အခွင့်မသာသေးတဲ့အတွက်အကျိုးမပေးရသေးလို့အကျိုးပေးဖို့ရာစောင့်ဆိုင်နေတဲ့ကောင်းမှုက မကောင်းမှုကံကရှိနေသေးတယ်ဟုတ်လားကုသိုလ်ကံအကုသိုလ်ကံရှိနေတယ်အဲ့ဒါအကြောင်းရှေးဘဝရဲ့နောက်ဆုံးယုတ်နောက်ဆုံးနံချုပ်ပြတ်သွားခြင်းဆိုတဲ့အကြောင်း ဒီအကြောင်းတွေရဲ့စုပေါင်းစွမ်းအားတတ္တိကြောင့်နောက်ဘဝမှာ ရုပ်သစ်နာမ်သစ်ဘဝသစ်ဆိုတဲ့အကျိုးဖြစ်ပေါ်ရတာပဲဒီတော့ရှေးဘဝကနောက်ဘဝကိုဘာမှ မကူးပြောင်းတော်လည်းပဲအကြောင်းအကျိုးအနေနဲ့ဆက်ဆက်မှုရှိနေပါတယ်အဆက်ဆက်မပြတ်ပါဘူးကြောင်းကျိုးဆက်သွယ်မှုရှိနေပါတယ်ဟုတ်တယ်မဟုတ်လား အဲ့ဒါလို့ဆိုတော့ရှေးဘဝကလူနဲ့နောက်ဘဝကလူတခြားစီလားတယောက်ထဲလားအဲ့ဒီအတိုင်းပဲအကြောင်းဖြစ်ပေါ်ရာဖြစ်တဲ့ရှေးဘဝယုံနာအစဉ်ကိုခေါ်တဲ့လူနဲ့အကျိုးဖြစ်ပေါ်ရာဖြစ်တဲ့နောက်ဘဝမှာအသစ်ဖြစ်တဲ့ယုံနာအစဉ်ကိုခေါ်တဲ့လူဟာကြောင်းကျိုးဖြစ်စဉ်တစ်ခုတည်းမှာကြာရောက်တာမို့ တခြားစီမဟုတ်ပါဘူးတယောက်သေးသောလူပါပဲဟုတ်သလားဒါကြောင့်ရှေးဘဝကလူပြုတ်လုပ်ခဲ့တဲ့ကောင်းမှုမကောင်းမှုရဲ့ကောင်းကျိုးဆိုးကျိုးကို ကောင်းကျိုးဖြစ်စဉ်တစ်ခုတည်းအတွင်မှဖြစ်တဲ့နောက်ဘဝကလူခံစားတာဟာပြုတ်လုပ်သူသည်ပင်ခံစားရတာ ဖြစ်ပါတယ်ဟုတ်သလား ပြုလုပ်သူတခြားခံစားသူတယောက်မဟုတ်ပါဘူးဟုတ်သလားသူလောက်တာကိုသူရတာပါပဲဟုတ်ပြီလားတလောက်ပြောတော့သဘောပေါ်ပြီလားပေါ်ပါပါဗျာအဲပေါ်သွားပြီနော်အဲ့ဒါအဲ့ဒီတဲ့ကြဲကြဲလေးတခြားဥပမာလေးတွေဒီထဲမှာပါသေးတယ် ကြာသွားမှဆိုလို့အဲ့တခြားဥပမာလေးတွေဖတ်မပြတော့ဒီမှာ ကျမ်းဂန်မှာအများဆုံး ပြထားတဲ့ဥပမာဒါဒါလေးတော့ဖတ်ပြမယ်ဟိုရှိက ဂရိတ်ဒါသနာပညာရှင်ကြီးတယောက်ကဘာပြောသလဲဆိုတော့မြစ်တစ်ခုတည်းကိုနှစ်ကြိမ်မဆင်းနိုင်ဘူးတဲ့ဂရိတ်ဒါသနာပညာရှင်ကြီးတယောက်က philosopher တယောက်ကမြစ်တစ်ခုတည်းကိုနှစ်ကြိမ်ဆင်းလို့မရဘူးတဲ့ဒီထဲမှာတော့နာမည်ဖော်ပြမထားဘူးနာမည်ကဒေကာတိတဲ့ စလုံးမောင်းကတော့ Daskati လို့ပေါင်းတယ်ဒါမှမဟုတ်အတန်ထွက်တော့ Dekati လို့ထွက်ရတာအဲ့သူပြောတာမြစ်တစ်ခုတည်းကိုနှစ်ကြိမ်မဆင်းနိုင်ဘူးတဲ့သူပြောတာဟုတ်ပါမလားအော်အကြိမ်ကြိမ်ဆင်းဘယ်လောက်ဆင်းမလဲဟိုမှာရန်ကုန်မြို့ထဲသွားဆင်းကြည့်သားမအောင်နှစ်ကြိမ်မကဘူးဆယ်ကြိမ်မှဆင်းလို့မရဘူးလားမရပါဘူး ။ဘာမိကြောင်းမိကြောင်းကိုက်မှဆိုလို့လား။ပါတယ်။စီးသွားတဲ့ရေကနောက်တစ်ခါပြန်မစီးပါဘူးခင်ဗျ။အော်စီးသွားတဲ့ရေကနောက်တစ်ခါပြန်မစီးပါဘူး။ဟုတ်လား။ပထမတစ်ကြိမ်ဆင်းနှုံးကစီးသွားတဲ့ရေကအောက်ဘက်ရောက်သွားပြီ။နောက်တစ်ကြိမ်ပြန်ဆင်းတဲ့အခါကျတော့အဲ့ဒီရေမဟုတ်တော့ဘူး။နောက်ရေအသစ်ဖြစ်လာပြီဒီလိုလား မဲတော့တယ်တဲ့လူတွေပါလားဟမ်ဒေကာတိရဲ့တပည့်တွေနဲ့လူတယ်မြစ်တစ်ခုတည်းကိုနှစ်ကြိမ်မဆင်းနိုင်ဘူးတဲ့မြစ်ဆိုတာစီးနေတဲ့ရေပြင်ကြီးကိုမြစ်ခေါ်တာမဟုတ်လားလူဆိုတာက မြစ်ထဲကို ပထမဆင်းစဉ်ကတွေ့ရတဲ့ရေဟာအဲသူဆိုလိုတာက မြစ်ထဲကို ပထမဆင်းစဉ်က တွေ့ရတဲ့ရေဟာခဏကြာတော့မရှိတော့ဘူးအောက်ဘက်ရောက်သွားပြီအဲ့ဒီနောက်တွေ့နေရတဲ့ရေက အခုမှအထက်ဘက်ကစီးလာတဲ့ရေအသစ်ရေကအဟောင်းအသစ်ပြောင်းလဲနေတယ်သို့တော်လည်းမြစ်ရေကြောတစ်ခုတည်းအတွင်းမှာစီးဆင်းလာတဲ့တခုသေးသော ရေအလျင်ဖြစ်လို့ဝေါဟာရအဖြစ် ဒီမြစ်ဒီမြစ်ပဲလို့တခုတည်းအနေနဲ့ခေါ်ရတယ်လို့ဆိုလိုတယ်ဟုတ်သလားဒီတော့အဟောင်းအဟောင်းတွေကပျောက်ပျောက်သွားပြီးတော့အသေးသေးတွေကဖြစ်ပေါ်ဖြစ်ပေါ်လာတယ်ဆိုတဲ့သဘောပေါ့နောက်တစ်ယောက်အင်္ဂလိပ်ဒသနာပညာရှင်ဘာထရန်ရာဆဲ သူကတော့ကလထိုင်တစ်လုံးပေါ်မှာနှစ်ကြိမ်ထိုင်လို့မရဘူးတဲ့ဟောလာပြန်ကလထိုင်တစ်လုံးပေါ်မှာနှစ်ကြိမ်ထိုင်လို့မရဘူးတဲ့ဒါမဲ့ဒီကလထိုင်ကြီးကတော့ငါအကြိမ်ကြိမ်ထိုင်နေရဟမ်ဘယ်လိုဖြစ်လို့တော့ ထမအကြိမ်ထိုင်လိုက်စဉ်ကကလထိုင်မှာရှိတဲ့ရုပ်ဟာဖြစ်ပြီးပြက်သွားပြီဒုတိယအကြိမ်ပြန်ထိုင်လိုက်တော့ပထမထိုင်စဉ်ကရုပ်မဟုတ်တော့ဘူးအသစ်ဖြစ်သွားပြီဒါဖြင့်ကလထိုင်တစ်လုံးစီလို့ဆိုရမလားဆိုတော့မဟုတ်ဘူးရုပ်ဖြစ်စဉ်တစ်ခုရီအတွင်းမှာဖြစ်တာမို့ဒီကလထိုင်ဒီကလထိုင်ပဲတစ်လုံးဤပဲလို့ခေါ်ရတယ် နားလည်ပြီလားအေးအဲ့ဒါဟိုထင်ရှားတဲ့ဥပမာလေးတွေဖတ်ပြတခြားဟာလေးတွေရှိသေးတယ်ဒီတဲ့ဘုစိတ်ဝင်စားစရာကောင်းတာလေးတွေဒီတော့ဆိုလိုတာကဒီဘဝကလူကွယ်လွန်းသွားပြီဆိုလို့ရှိရင်ဒီဘဝကယုံ nant ချုပ်ပြက်ခြင်းဟူသောအကြောင်း အဝိဇ္ဇာတဏှာဥပါဒံကံဟူသော အကြောင်းကြောင့်နောက်ဘဝမှာရုပ်အသေးနာအသေးနဲ့ဖြစ်တယ်ဒီတော့ဒီဘဝကမကောင်းမှုကံနေပြုတယ်ဆိုလို့ရှိရင်တော့နောက်ဘဝသူဖြစ်တဲ့ဘဝမှာချမ်းသာတဲ့ဘဝဖြစ်မလားဆင်းရဲတဲ့ဘဝဖြစ်မလားဆင်းရဲတဲ့ဘဝဖြစ်မယ်ဆင်းရဲတဲ့ဘဝဖြစ်တယ်ဆိုလို့ရှိရင်တော့ သူဟာဘဝကို ပြန်ပြီးတွေ့နိုင်တဲ့သိနိုင်တဲ့ပုဂ္ဂိုလ်ဆိုရင်တော့အရင်ဘဝကအကြောင်းတွေသူပြန်စဉ်းစားမိမှာပေါ့မဟုတ်ဘူးလားပြိတ္တာများကြတော့အရင်ဘဝကအကြောင်းတွေသူတို့သိတယ်တဲ့အရင်ဘဝကသူတို့ဘာလုပ်ခဲ့တယ်ဘယ်လိုနေခဲ့တယ်ဆိုတာဒါသိတယ်တဲ့အဲ့ဒါကာမစိတ်တွေခေါ်တယ် ဒီတော့အရင်ဘဝကမကောင်းမှုကနေပြုခဲ့ပြုလုပ်လိုက်လို့မဟုတ်နာဘဝမှာပြိတ္တာဘဝဆိုကြပါစို့စင်စင်ရဲရဲဘဝရုပ်အသည့်နာအသည့်ဖြစ်တယ်ဆိုလို့ရှိရင်တော့သူဟာဆင်းရဲနေပြီဆင်းရဲနေပြီဆိုတော့သူ့မှာလည်းပဲအရင်ဘဝကို ပြန်သိနိုင်တဲ့ကာမစိတ်ဓိတကိုရှိတယ်ဆိုတော့ အရင်ဘဝကို तू ပြန်ပြီးတော့မစဉ်းစားမိပေဘူးလားအဲစဉ်းစားမိတဲ့အခါကျတော့ငါမကောင်းမှုတွေပြုလို့ဒီလိုဖြစ်တာပဲအဲတော့ကောင်းမှုကုသိုလ်ပြုလို့ရှိလို့ရှိရင်တော့ဒီလိုမဖြစ်ပေဘူးချမ်းသာခံစားရမှာပဲငါကုသိုလ်ပြုလိုက်ချင်တာဒါပေမဲ့လို့ပြိတ္တာဘဝမှာ तू ကုသိုလ်ပြုလို့ရသလားမရဘူးမရတော့ဘာလို့ရသလဲလို့ဆိုတော့ အရင်ဘဝကသူ့ဆွေတွေမျိုးတွေမိဘတွေမောင်မတွေအစာရှိသည့်လက်စီကိုအတန်ပေးလို့တော်၎င်းကိုတွင်ပြလို့တော်၎င်းသူမှဆင်းရဲနေပါတယ်ဒါကြောင့်သူရည်စူးပြီးတော့တပိတ်တို့ကြဆွန်းတို့ကြပါအောင်နဲ့ဆင်းရဲရဲ့ဘဝရနေတဲ့အဲ့ဒီပုဂ္ဂိုလ်ကိုရည်စူးပြီးတော့ဆွမ်းတို့တပိတ်တို့ သင်္ကန်းလှူထီလှူဖဏလှူလှူပြီးတော့သူ့ကိုအမျှဝေအဲ့ဒီကုသိုလ်ကို तू ကသိတဲ့အခါကျတော့သူတဏ္ဏမှာငါကိုအာယုံငါကိုရည်စူးပြီးကုသိုလ်တွေပြုတယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာ ကုသိုလ်စေတနာတွေဖြည့်ပြီးတော့သူလည်းပဲသာဓုခေါ်နိုင်လို့ရှိရင်သာဓုခေါ်တယ်ပေါ့မခေါ်နိုင်ပေမဲ့လည်းသူတဏ္ဏမှာ ဝမ်းမြောက်ဝမ်းသာကုသိုလ်စိတ်တွေဖြစ်ပြီဆိုလို့ရှိရင်အဲ့ဒီစိတ်တွေဟာကုသိုလ်စေတနာတွေမဟုတ်ဘူးလားသူတဏ္ဍာမှာဖြစ်တဲ့အဲ့ဒီကုသိုလ်စိတ်တွေကသူ့ကိုဘာအကျိုးတွေပေးမလဲကောင်းကျိုးတွေပဲပေးမယ်အဲ့ဒီတော့သူ့မှာအဝတ်အစားတွေပြည့်စုံသွားမယ်နေစရာထိုင်စရာတွေပြည့်စုံသွားမယ်ဒါမှမဟုတ်ဘူးဆိုရင်ကုသူကုသိုလ်စေတနာက သိအားကောင်းတယ်ဆိုအဲ့ဒီဘဝ ဆင်းရဲတဲ့ဘဝကလွတ်ပြီးတည်တဲ့ပိုးပြီးကောင်းတဲ့ဘဝရရင်လည်းရသွားမယ်ဒီလိုမဟုတ်လားဒီတော့ကွယ်လွန်သူကိုရည်စူးပြီးတော့ကုသိုလ်ပြုတယ်ဆိုတာမကျွတ်မလွတ်သေးပဲဈာဘဝမှာခံစားနေရတဲ့အသက်ဝိညာဉ်လေးကိုရည်စူးပြီးပြုရတာလားဒါမှမဟုတ်နောက်တဘဝမှာဆင်းရဲရဲဘဝရောက်နေတဲ့ပုဂ္ဂိုလ်ကိုရည်စူးပြုရတာလား ဟုတ်ကဲ့လားဒါဖြစ်ရင်လူတယောက်ကသူကသူတော်ကောင်းဘုရားတရားသံဃာယရဏသုံးပါးကြီးညိုတဲ့ဒါနသီလဘာဝနာမမေ့ဘူးကုသိုလ်ကောင်းမှုတွေပဲပြုတယ်သူစရိုက်တွေပဲပြုတယ်သူကွယ်လွန်းသွားပြီဘယ်ရောက်မလဲလူဘဝနတ်ဘဝတစ်ခုခုရောက်မယ်ကောင်းတဲ့ဘဝဟုတ်တယ်မဟုတ်လား အဲ့ဒီကြတော့သူ့ကိုရည်စူးပြီးမြာကုသိုလ်ပြုเสียလိုသေးလားဟမ်ဘလို့တော့ဘောသူကုသိုလ်ကံကြောင့်ဖြစ်တဲ့အကျိုးကောင်းကျိုးတွေသူခံစားနေပြီမဟုတ်လားမလို့တော့ဘူးဘောမဟုတ်လားဒါဖြင့် ဒီပုဂ္ဂိုလ်ဟာပြန်ကုသိုလ်ကောင်းမှုတွေပဲပြုတာပဲသူဟာကောင်းရာသူဂတိဘဝရသွားပြီလို့ဘယ်သူသိတော့မသိဘူးဒါပေမဲ့သေဂာနီးမှာစိတ်တစ်ချက်ကလေးကွက်သွားတဲ့အတွက်အကုသိုလ်စိတ်ကလေးဖြစ်သွားလို့အခိုက်အတန့်အပြင်ဆင်းရဲတဲ့ဘဝရောက်မသွားနိုင်ဘူးလားရောက်သွားနိုင်တယ် အသက်ရှင်စဉ်ကတစ်သက်လုံးဘလောက်ပဲသူတော်ကောင်းဖြစ်ပြီးကုသိုလ်ကောင်းမှုတွေပြုနေပေမဲ့အဲသေကံဤအချိန်လေးမှာစိတ်ကလေးတစ်ခုကွက်ပြီးတော့အကုသိုလ်စိတ်များဖြစ်သွားရဲ့နော်ဆင်းရဲတဲ့ဘဝကိုအ ਨੇ ဆုံးအခိုက်အတန့်ဖြစ်ဖြစ်သူရောက်သွားမှာပဲဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုတော့ဒီလူဖြစ်သူတော်ကောင်းမဲ့သူ့အတွက်ရည်စူးပြီးကုသိုလ်ပြုဖို့မလိုတော့ဘူးလို့ယူဆရမှာလား အဲဘယ်လိုယူဆရမလဲတဘောအလုံးကုသိုလ်ကောင်းမှုပြုပေမဲ့ဒီကနေ့မှသူ စိတ်ထားစိတ်စိတ်ထားလွဲသွားရင်ဖြင့်ဘဝဆုံးမှာရနိုင်သေးတယ်လို့ဒီလိုယူဆရမှာမဟုတ်လားမှန်ပါဗျာတနေ့ကပြောခဲ့ပြီလေရေချမ်းစဉ်တက္ကမကြီးဆိုတာသိတယ်မဟုတ်လားမှန်ပါဗျာဘယ်လိုပါလဲ သူသေးသူတစ်သက်လုံးကုသိုလ်ကောင်းမှုတွေပြုအထူးသဖြင့်ရေချမ်းစဉ်ကုသိုလ်တွေပြုတယ်သူရေချမ်းစဉ်ကုသိုလ်တွေလည်းသူသဘောကျတယ်ဒါကြောင့်အမြဲတစေရေချမ်းစဉ်ကုသိုလ်သူစိတ်ထဲမှာရှိတယ်ဒါပေမဲ့ဝေဒနာပြင်းပြင်းထန်ထန်ခံစားနေရတဲ့အခါကျတော့သူတော့သေတော့မှာပဲဆိုပြီးတော့သာသမီတွေကအနာကငိုကြတယ်တဲ့ငိုကြတယ်နဲ့သူစိတ်ထဲမှာစိတ်မချမ်းမသာ ဖြစ်သွားတယ် စိတ်မချမ်းမသာဖြစ်သွားပြီးတော့ကွယ်လွန်သွားမချမ်းစိတ်မချမ်းမသာဖြစ်သွားတယ်ဆိုတာကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့တော့အကုသိုလ်စိတ်နဲ့ကွယ်လွန်သွားတော့သူဘယ်သွားဖြစ်မလဲမကောင်းတဲ့ဘဝဖြစ်မှာပေါ့တသက်လုံးသူကုသိုလ်တွေပြုခဲ့တော်လဲပဲအဲ့ဒီမှာဘာခေါ်မလဲ ပန်းဝင်ပေါ့ပန်းဝင်ခေါ်မှာပေါ့ပန်းအဝင်မှာသူချောထွက်သွားတယ်မဟုတ်လားဘယ်လိုပန်းအဝင်မှာချောထွက်သွားတာဒေဂာနိမစိတ်ထားမှားသွားတာမဟုတ်လားအဲစိတ်ထားမှားသွားတော့ဒီဒကမာကြီးဆိုလို့ရှိရင်ပြိတ္တာသွားဖြစ်တယ်တဲ့အဲ့ဒါပြောခဲ့တယ်အဲ့ဒီသဘောတွေဟိုရင်မှလည်းပဲအကျမ်းဂန်မှာအများကြီးရှိတယ် ဒီတော့လူတယောက်ဟာပြန်သူတော်ကောင်းမယ်သူသေးရင်တော့နတ်ပြည်ရောက်မှာပဲလူဘဝပြန်ဖြစ်မှာပဲဆိုပြီးတော့အဲ့ဒါလိုသတ်မှတ်ထားပြီးတော့သူ့ကိုယူစုပြီးကုသိုလ်မပြုဘူးဆိုလို့ရှိရင်တော့တခါတည်းမှားခြင်းမှားသွားမှာပေါ့ဘာကြောင့်တော့အဲဟဲ့ဒီကနေ့မှစိတ်ထားမှားသွားရင်ဖြင့်ဘဝဆုံးမှာသွားပြီးရနိုင်တယ်ဟုတ်တယ်မဟုတ်လား အဲ့ဒီတော့သူ့ရည်စုပြီးပြုဖို့မလိုဘူးလားလိုတယ်ပသေနရီကောသလမင်းရဲ့မိဖုရားကြီးမန္လိကာဆိုတာမိဖုရားအလိမ္မာကြီးယရဏသုံးပါးကိုင်းချက်နဲ့ပသေနရီကောသလမင်းနဲ့ဒါနသီလဘာဝနာပြုဖို့ပြုပဲ့ဒါပေမဲ့သေဂာနိမှသူအဲ့လို မကောင်းတဲ့စိတ်ကလေးတစ်ချက်သူဖြစ်မိတယ်ဖြစ်မိတာနဲ့ငရဲရောက်သွားတယ်ဒါတော့အဲ့ဒီမှာတော့တေဂာနေပြုတ်လုတဲ့ကံဟာသူကအားကောင်းတယ်သူ့ကြောင့်မကောင်းတဲ့ဘဝမှာအခိုက်အတန့်ဖြစ်ဖြစ် ရောက်တတ်တယ်ဆိုတာပြောသိစေခြင်းလို့ပြောတာပဲဒါတော့အဲ့တော့မန္လိက မကောင်းတဲ့ဘဝရောက်သွားတော့အပေရရောက်သွားတော့ပသေနရီကောသလမင်းကသူတို့လည်းပဲသွမ်းသွတ်သပိတ်သွတ်မှာပေါ့အမြဝေမှာပေါ့အဲ့ဒါတော့ကျမ်းဂန်မှာမဖော်ပြပါဘူးဒါပေမဲ့အဲ့ဒီမန္လိကဟာခုနှစ်ရက်ပဲအပေပုံမှာခံစားရပြီးတော့သူ့ဒေဂာနေစိတ်တစ်ချက်ပြက်သွားတဲ့ အကုသိုလ်ကံအကျိုးပေးအဟုန်ကကုံသွားတော့ခုနှစ်ရက်ရှစ်ရက်မြောက်ရှိတော့သူဟာတာဝတိန်သာနတ်ပြည်မှာနတ်သမီးသွားဖြစ်တယ်တဲ့ဒါကြောင့်တဘောအလုံးဘလောက်ကောင်းမိမယ်အဲသေကနေ့မှချော်သွားလို့ရှိရင်တော့သူဟာဘဝဆိုးရနိုင်တယ်ဒါကြောင့်သူ့ကိုရည်စူးပြီးတော့လဲ တပိတ်တို့ဆွမ်းတို့ကောင်းမှုကုသိုလ်ပြုရမယ်ဒီလိုမဟုတ်လားမှန်ပါဗျာအဲ့ဒါနဲ့ပတ်သက်လို့နှမျိုးပေါ်လေအန္တရာဘဝဒိဋ္ဌိအန္တရာဘဝအယူဆရှိတဲ့အယူဆအကြောင်းရယ်ပြီးတော့အဲ့လိုဂတိလွဲတာသွားတတ်တာရယ် အဲ့ဒါကိုဒီထဲမှာတိဘက်ကအကြောင်းတစ်ခုလေးဖော်ပြထားတာရှိတယ်ဖတ်ပြအောင်မလားအမိတ်မရှိရမှာမဖတ်ပြရဘူးဗောဟမ်စာမျက်နှာ138တိဘက်တို့ရဲ့ဝိညာဉ်နှင့်အတ္တ တိဘက်တို့ဗာမင်းအနွယ်ဖြစ်တဲ့မြန်မာလူမျိုးတချို့ရဲ့ဒီဝိညာဉ်အယူဆကို တိဘက်လူမျိုးတို့အယူဆနဲ့ရှင်စကြည့်တင်တယ်လို့ထင်ပါတယ်ဗမာလူမျိုးတွေဟာတိဘက်တို့ဗာမင်းလူမျိုးတွေတဲ့အဲ့ဒီကဆင်းသက်လာတာတိဘက်လူမျိုးများက လူသေးသွားရင်ဝိညာဉ်ကထွက်မသွားသေးပဲအလောင်းထဲမှာပဲရှိနေသေးတယ် ဝိညာဉ်နှင်ထုတ်တဲ့ပညာကိုကျွမ်းကျင်တဲ့တိဘက်လာမဘုန်းကြီးတစ်ပါးပါးကနှင်ထုတ်မှပဲဝိညာဉ်ထွက်သွားတယ်လို့ယူဆကြတယ်အဲ့ဒီပညာကလည်းဘုန်းကြီးတိုင်းကျွမ်းကျင်တတ်မြောက်တဲ့ပညာမဟုတ်ဘူးဒီပညာတကယ်တတ်မြောက်တဲ့ဆရာဘုန်းကြီးထံမှာနှစ်ရှည်လာများ သင်ယူလေ့လာထားတဲ့ဘုန်းကြီးများမှပဲကျွမ်းကျင်တတ်မြောက်တယ်နှင်ထုတ်ပုံကတော့ဝိညာဉ်နဲ့ဘုန်းကြီးက အလောင်းနားမှာခိုင်ခံမမရပ်ပြီးတော့ it ဆိုတဲ့အသံကိုဝမ်းကောင်းတန်လေချောင်းတန်မှာပါလာအောင် တအားကုန်ဖြစ်ညှစ်ထုတ်ပြီးစူးစူးရှာရှာအော်လိုက်ပြီးမှဖတ်ဆိုတဲ့အသံကိုအော်လိုက်ရတယ်အဲ့ဒီအသံတစ်ခုအသံနေအသံနာမှမှဝိညာဉ်ကထွက်သွားတယ်တဲ့မမှန်ရင်မထွက်ဘူး အတန်ကြာပြီးကြောက်လန့်ထွက်သွားသလားတော့မသိဘူးအဲ့ဒီပညာသင်ယူလေ့ကျင့်တဲ့ဘုန်းကြီးဟာအစ်လို့ဥရော အသေးပါထွက်လာမတအစွမ်းကုန်ဖြစ်ညစ်ပြီးအော်ရာကိုအချိန်ချင်းလေ့ကျင့်ရတော့တချို့မှာအော်ရင်သွေးတောင်ပါလာတဲ့တော်တော်ကောင်းတဲ့တတ်ပညာနော်သင်ယူတဲ့အခါမှာအစ်တန်ကိုပဲထံကရိုင်းကြအောင်အချိန်ချင်းလေ့ကျင့်ရတယ် အတန်ကိုရောပြီးမရွတ်ရမအော်ရဘူးဖအတန်ကိုတီးခြားလေ့ကျင့်ရတယ်ဘာကြောင့်လဲဆိုတော့ဖအတန်မှာရောပြီးလေ့ကျင့်လိုက်လို့အဖဆိုပြီးအတန်နေအတန်အနန္နာမှန်မှန်ရွတ်မိသွားလို့အဲ့ဒီအော်တဲ့ဘုန်းကြီးရဲ့ဝိညာဉ်ကသူ့ကိုနှင်ထုတ်တယ်ထင်သွားရင်အဲ့ဒီဘုန်းကြီးကိစ္စချော်ရောသဘောပေါက်လား အဲ့ဒါတိအဲ့ဒါတိဘက်ယူဆဖအတန်မှာရောပြီးလေ့ကျင့်လိုက်လို့အဖဆိုပြီးအတန်နဲ့အတန်နာမှန်မှန်ရွတ်မိသွားလို့အဲ့ဒီအော်တဲ့ဘုန်းကြီးရဲ့ဝိညာဉ်ကသူ့ကိုနှင်ထုတ်တယ်ထင်လို့ထွက်သွားရဲ့အဲ့ဒီဘုန်းကြီးကိစ္စချောရောဒါပေတဲ့လူသေးနာမှအော်ရင်တော့သေသူရဲ့ကိုယ်စားအော်ရာမှုအော်တဲ့ဘုန်းကြီးရဲ့ဝိညာဉ်ကထွက်မသွားဘူးတဲ့ သေသူရဲ့ဝိညာဉ်ပဲထွက်သွားတဲ့ထွက်သွားပြီးရင်ဒေဝိညာဉ်ဟာနောက်တဘဝမကူးသေးမီဂျာဘဝတစ်ခုခုမှလှည့်လည်နေရတယ်အဲ့ဒီဂျာဘဝကိုဘာဒိုလို့သိဘက်ဘာသာနဲ့ခေါ်ကြတယ်ဒီမှာဒီเจ้าရပါတဲ့စာအုပ်အကိုလေးနာမည်လေးတောင်ပါလေးတယ် Magic and Mystery in Tibet Alexandra David Nee ရေးတာဒီကြားဘဝမှာဒီကြားဘဝဘာတို့မှသွာလာနေတဲ့ဝိညာဉ်ကို ကောင်းရာမွန်ရာရောက်အောင် တကိုးရှိတဲ့တိဘက်ဘုန်းကြီးတွေကကူညီနိုင်တဲ့အခါလဲရှိတတ်တဲ့တခါတော့ဂရင်လာမဆိုတဲ့ဘုန်းကြီးတစ်ပါးကွယ်လွန်ပြီးဘာတို့မှသွာလာနေတဲ့ဘာတို့ဆိုတာကြားဘဝနော် ဘာတို့မှသွားလာနေတဲ့အဲ့ဒီအချိန်မှာဒုပကွန်လက်ဆိုတဲ့ခတ်ကြောင်ညုံဘုန်းကြီးတစ်ပါးကလည်းရှိတဲ့သူ့ကိုတကိုးရှိတယ်လို့အများကလည်းထင်ရတယ်ဒီနေ့မှဒုပကွန်လက်ဟာတောထဲလျှောက်သွားနေရင်စမ်းချောင်းလေးမှာရေလားခတ်တဲ့မိမပြူကလေးတယောက်ကို အတင်းဖမ်းဖက်ပြီးမတော်တရောပြုဖို့ကြိုးစားတယ်ဘုန်းကြီးကအသက်ကြီးကြီး မိန်းကလေးကတန်တန်မာမာဆိုတော့အတင်းယုံလိုက်တဲ့အတွက်မိန်းကလေးလွတ်သွားတယ်အိမ်ရောက်တော့မိန်းကလေးကအဖြစ်အပျက်ကို သူ့အမေကိုပြောပြတယ်ဒီတော့သူ့အမေကမိန်းကလေးပြောပြတဲ့အဲ့ဒီလူရဲ့ပုံမှန်သဏ္ဍာန်ကိုကြားရတဲ့အခါဟဲဒါဟာတကိုးရှင်ဒုကွန်ပလက်ပဲလို့သိတော့ငါသမီးအဲ့ဒါသူတော်သူမြတ်ပဲ ကောင်းတဲ့ရည်ရွယ်ချက်နဲ့သူကြံစည်တာ အဲ့ဒီနေရာပြန်သွားပြီးတော့အဲ့ဒီအရှင်ကို တွေ့ရင် သူ့အလိုအတိုင်းလိုက်လျောလိုက်လို့ပြောပြီးတိုက်တွန်းတဲ့မိန်းကလေးလည်းအဲ့ဒီနေရာပြန်သွားရော ပြန်သွားတော့ကိုရောကျော်ကကြောက်တုံးတုံးပေါ်မှာတမြင်ခွေမျက်စိမှိတ်ပြီးမလုံးမရှက်ထိုင်းနေတာ တွေ့ရတဲ့တရားအထုတ်နေတယ်ပေါ့လေမိန်းကလေးကဥချပြီး အရှင်မြတ်မှမသိလို့ယုံမိတာပါအခုအရှင်မြတ်သဘောအတိုင်းပါပဲလို့ပြောတော့ကိုရောကျော်ကဟဲ့မိန်ကလေးမိမတွေဟာငါစိတ်ကိုမလှုပ်ရှားစေနိုင်ဘူးခတ်စောစောက ကိစ္စကဂရင်လာမရဲ့ဝိညာဉ်ကိုအဲ့ဒီအနားမှာငါမြင်လိုက်လို့သူ့ကိုသနာတာနဲ့ကောင်းရာမွန်ရာ လူဘဝကို ပို့ရင်လို့ငါကြိုးစားတာသူကံဆိုရင်တော့နင်ကယုံပြီးထွက်ပြေးသွားတယ် နင်းရွာထဲမှာရှိနေတော့ဒီစမ်းချောင်းသားကလယ်ကွင်းထဲမှာမြည်ဒီနဲ့မြည်မမြူးနေတာငါတွေ့တယ်ဒါကြောင့်အခုတော့ဂရင်လာမဟာမိဘဝကိုပဲသူရောက်ရတော့မယ်သူကံပေါ့လေလို့ပြောတယ်ကောင်းမလားဟမ်အဲ့ဒါသူတို့ရဲ့အန္တရာဘဝဘာတို့အဲ့ဒါနဲ့ ဘုန်းကြီးတွေကဘာတို့မှသွားလာနေတဲ့ဝိညာဉ်တွေကိုသူတို့ကကောင်းရမွန်ရရောက်အောင်သူတို့ကကူညီနိုင်တယ်တဲ့အဲ့ဒါကိုရေးထားတာဒါမှမဟုတ်ဒီဘုန်းကြီးတော့သူကူညီမယ်လို့ကြိုးစားလိုက်တာမအောင်မြင်ဘူးပေါ့လေဒါတွေအားလုံးဟာနောက်ဘဝမကူမိဈာကာလမှာနားเสียခိုးเสียတရေတစေဝိညာဉ်ဘဝကလေးတစ်ခုရှိနေတယ်လို့ယူဆတဲ့ အန္တရာဘောအဒိဋ္ဌိအယူမှားပါပဲဒီအယူဆလဲတည်မြဲနေတဲ့အတ္တအသက်ဝိညာဉ်ကလေးတတ္တဝရဲ့သာနာမှာရှိနေတယ်လို့ယူဆတဲ့အတ္တဒိဋ္ဌိအယူမှားပေါ်မှာအခြေခံပြီးဖြစ်ပေါ်လာတဲ့သတ္တဒိဋ္ဌိတည်မြဲအယူမှားပါပဲဒီလိုဆိုရင်သေသူကိုရည်စူးပြီးဆွမ်းသွခြင်းတပိတ်သွခြင်းစတဲ့ဒါနကုသိုလ်တွေပြုတာဟာမှားနေသလားလို့မေးစရာရှိပါတယ် အဲ့ဒါမမားပါဘူးဒါဟာမြတ်စွာဘုရားလက်ထက်တော်ကလေးကမြတ်စွာဘုရားမိန့်ကြားတော်မူကြမူချက်အရာဗိမိသာရမင်းကြီးစတဲ့အစင့်မြင့်ဗုဒ္ဓဘာသာဝင်တွေပြုလုပ်လာခဲ့ကြတဲ့ကောင်းမွန်မှန်ကန်တဲ့ထုံတန်းစင်လာပဲတဘာဝလဲကြပါတယ်သို့တော့ရည်ရွယ်ချက်ရည်စူးချက်တော့မတိမ်မဆောင်ဖို့လိုပါတယ် တတ္တဝရဲ့သဏ္ဍာန်မှာမွေးဖွားလာကြတဲ့ကအသက်ဝိညာဉ်ကလေးတည်မြဲလျက်ပါလာပြီးသေတဲ့အခါမှာအဲ့ဒီအသက်ဝိညာဉ်ဟာသေသူရဲ့ခန္ဓာကိုယ်ကထွက်သွားတယ်အဲ့ဒီအသက်ဝိညာဉ်မဲ့တရေတစေဝိညာဉ်ဖြစ်ပြီးမကျွတ်မလွတ်သေးလို့သူ့ကိုရည်စူးပြီးဒါနကုသိုလ်ပြုရတယ်ဆိုရင်တော့ဒါရည်ရွယ်ချက်ဘာဖြစ်သွားတော့တိမ်ဆောင်သွားပြီမမှန်ပါဘူး အန္တရာဘောကဒိဋ္ဌိဖြစ်နေပါတယ်တတ္တရဒိဋ္ဌိလည်းဖြစ်နေပါတယ်ဘယ်လိုဆိုရင်ရည်ရွယ်ချက်မှန်တယ်လဲဆိုတော့လောကမှာအများပြောနေကြတဲ့တရားတစေဆိုတာတွေဟာမြတ်စွာဘုရားတရားတော်မှာလာတဲ့ပြိတ္တာတွေပဲသူတို့ရဲ့မကောင်းမှုအကုသိုလ်တစ်ခုခုကြောင့်သိပြီးရင်ပြီးချင်းစိတ်အသည့်ရုပ်အသည့်နဲ့ပြိတ္တာဘဝမှာဘဝသည့်ဖြစ်ပြီးအနေဆင်းရဲအစာဆင်းရဲအဝတ်ဆင်းရဲစတဲ့ဆင်းရဲမျိုးစုံခံစားနေရလို့ လူတွေကိုသူတို့ရှိမှသိအောင် ရုပ်ပြအတန်ပေးပြီးအစာအစာလာတောင်းအစာအစာလာတောင်းကြတာပဲဆိုတဲ့အသည့်နဲ့သူတို့ကိုရည်စူးပြီးဒါနကုမှုပြုရင်ဒါနကုသိုလ်ပြုရင်တော့ရည်ရွယ်ချက်မှန်ပါတယ်အကျိုးလည်းများပါတယ်တတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိအန္တရာဘောဒိဋ္ဌိအယူမှလည်းကင်းစင်သွားပါတယ်သဘောပေါက်လား အဲဒါကွယ်လွန်တဲ့မိခင်ဖခင်တွေကိုရည်စူးပြီးတော့ကုသိုလ်ပြုဌာနပြုတဲ့ဆုံးလှူဒါန်းတဲ့သင်္ကန်းလှူဒါန်းတဲ့ပစ္စည်းလေးပါလှူဒါန်းတဲ့အစာရတဲ့ကုသိုလ်တွေပြုတာဟာ ကောင်းတဲ့အစဉ်လာလားမကောင်းတဲ့အစဉ်လာလားကောင်းတဲ့အစဉ်လာပါဗျာကောင်းတဲ့အစဉ်လာသို့တော်ရည်ရွယ်ချက်ကတော့ ရည်ရွယ်ချက်မှန်မှုလိုတယ်ဘယ်လိုရည်ရွယ်ချက်နဲ့ပြုရမလဲတကယ်လို့များစိတ်ထားချော်သွားပြီးတော့ဆင်းရဲတဲ့ဘဝများသွားပြီးရုပ်သင်္နံတဲ့ဘဝတွေဖြစ်နေလို့ရှိရင်ဖြင့် ဒီကပြုတဲ့ကုသိုလ်ကိုသိရှိပြီးတော့ဝမ်းမြောက်ဝမ်းသာသူတို့တဏ္ဍာမှာကုသိုလ်စေတနာဖြစ်ပါစေအဲ့ဒီကုသိုလ်စေတနာဟုသောအကြောင်းကြောင့်သူတို့မှာကောင်းကျိုးချမ်းသာတွေရပါစေဒီရွယ်ချက်နဲ့ပြုရင်မှန်တယ်ဟုတ်ကဲ့လားအဲ့ဒီရွယ်ချက်နဲ့ပြုရမယ်သို့တော့ကိုထင်သလို့ စိတ်ထားချော်သွားပြီးချော်မသွားပဲမသွားတဲ့အတွက်ဆင်းရဲဘဝမှာအမေဖေကမရဘူးကောင်းရာသူဂတိလူဘဝနတ်ဘဝမှာရောက်နေတယ်သူ့လိုသူမသိနိုင်ဘူးလားသိနိုင်ပါရဲ့ဗျာအဲသိနိုင်ရင်သူ့မှာကုသိုလ်တွေမပွားဘူးလားမပွားပါရဲ့ဗျာပွားတော့ပုံပုံများမြတ်တဲ့စီစိန်တွေမခံစားရဘူးလားဒါကြောင့် တကယ်လို့ကိုရည်ရတဲ့အတိုင်းစင်စင်ရရဘဝမဖြစ်တော့လည်းပဲဒီကုသိုလ်ရဲ့အကျိုးကိုသူခံစားရနိုင်တဲ့အခြေအနေရှိတယ်ဒီလိုမဟုတ်လားအဲ့တော့ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကတော့ကုသိုလ်ပြုတဲ့အတွက်ပဲသူ့မှာကောင်းကျိုးချမ်းသာကတော့မဟုတ်ချမရဘူးလားရတယ်ဒါကြောင့်မလို့ပြုရတယ်အဲ့ဒါလို့ပြုတာဟာ မိဘများအသက်ရှင်စဉ်ကမိဘများကိုပြုစုလှုပ်ကြွေးတာလှုပ်ကြွေးတဲ့မင်္ဂလာနဲ့တထပ်သေးပဲမိဘများအသက်ရှင်စဉ်မှာမိဘများစိတ်ချမ်းသာကိုချမ်းသာရှိအောင်ပြုစုလှုပ်ကြွေးမှုမပြုရဘူးလားပြုရပါဘူးခင်ဗျာဘယ်လိုများလှုပ်ကြွေးပြုစုတော့ သီလရှင်ဆရာကြီးခုနသူဩဆိုနေသူသူတယောက်တည်းဆိုခိုင်းသမှာဆိုသမှာမာတာပိတုဥပဋ္ဌာနာဒီတော့အသက်ရှင်စင်မှာမိဘတို့ကိုအဲ့ဒါလိုလှုပ်ကြွေးပြုစုရတယ်ဟုတ်တယ်မဟုတ်လားအဲ့တော့မိဘများကွယ်လွန်းသွားတဲ့အခါကျတော့လေမိဘတွေကောင်းကျိုးချမ်းသာခံစားရအောင်ဆိုပြီးသူတို့ကိုရည်စူးပြီးတော့ ကောင်းမှုကုသိုလ်ပြုတာဟာမိဘကိုပြုစုလှုပ်ကြွေးတာပဲမဟုတ်ဘူးလားဟုတ်ကဲ့လားဗါတဲ့ဟိုသာသမီဝတ္တရားကျင့်ဝတ်၅ပါးကဗါတဲ့တော့ လူမျှဝေ၍ဆိုတာပါတယ်မဟုတ်လားလူမျှဝေ၍ဆိုတာဘာပြောတာတော့အဲလူပေးပြီးတော့အမျှဝေရမယ်ဘု து တာဝန်တော့တာဝန်လည်းဟုတ်တယ်ကျေးဇူးဆတ်တာကောမဟုတ်ဘူးလားမိဘကျေးဇူးမသိတဲ့လူကတော့အဲ့ဒါလို့ အလူပေးပြီးအမျှဝေပါမလားမဝေပါဘူးကြံခဲ့တဲ့အမွေပဲခွဲဖို့စိတ်ကူးနေကြတာမဟုတ်ဘူးလားနည်းနည်းရရင်များများရအောင်တရားဆွဲရသေးတယ်ဟုတ်လားဒီတော့မာတာပိတုဥပဌာဏမင်္ဂလာကောမဖြစ်ဘူးလားဖြစ်ပါရဲ့ဗျာကတင်ညုတကတဝေရိမင်္ဂလာကော ကဲဆိုစမ်းမအောင်ကတိညုတာသူတော်ဘာကျေစုရှိပေဘူးကို အထုတိတတုံပြန်ဆက်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လားကတိညုဒမင်္ဂလာလည်းဖြစ်တယ်ဒီပြင်ဘာမင်္ဂလာဖြစ်သေးတော့ ဟေးမအကြတန်ကြားရတယ်ဟမ်ဒါနင်စာတန္တရာခရီလံမပင်မမဲရှင်လန်းကြည်သာလျှောက်ဖို့ရာနှင့်တန္တရာလွတ်လန်းရည်မြော်မှန်း၍လူဒန်းသမှုဒါနာပြုအပ်ခြင်းသည်လည်း ဩတမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါလေဒီဒါနမင်္ဂလာမဖြစ်ဘူးလားဖြစ်ပါရဲ့အဲမင်္ဂလာတွေစုံသွားတာပေါ့ဒါဖြင့်အပမဒေါသမင်္ဂလာရောမဖြစ်ဘူးလားဖြစ်ပါရဲ့အပမဒေါသဓမ္မေတု ဓမ္မေသူကုသိုလ်တရားတို့၌အပမဒေါသတတိယခြင်းသည်လေဟုတ်တယ်မဟုတ်လားကုသိုလ်တရားတွေတတိယနေတဲ့ဒါနပြုဖို့တတိယတဲ့သီလဆောက်တည်ဖို့တတိယတဲ့ဘာဝနာပွားများဖို့တတိယတဲ့ဝေယဝိဆဆောင်ရွက်ဖို့တတိယတဲ့ဆိုလို့ရှိရင်အပမဒမင်္ဂလာပဲမဟုတ်ဘူးလားဒီတော့ဒီကနေ့အာယုံစားနေစွမ်းညနေဖြောရင်မက လူဒန်းတဲ့ပုံကိုယ်တွေဟာကွယ်လွန်သူမိဘတို့ကိုရည်စူးပြီးလူဒန်းတဲ့အတွေ့သာသမီဝတ္တရားလဲကြည်တယ်မိမိတို့ဘောမှာကျေးဇူးပြုထားတဲ့ပုဂ္ဂိုလ်ကိုကျေးဇူးပြန်ပြီးတော့ဆက်တဲ့မင်္ဂလာလည်းဖြစ်တယ်ဒါနမင်္ဂလာလည်းဖြစ်တယ်အပမာဒမင်္ဂလာလည်းဖြစ်တယ်ဒါတွေဟာမင်္ဂလာတွေဆိုတာကောင်းမှုကုသိုလ်တွေလားမကောင်းမှုအကုသိုလ်တွေလားကောင်းမှုကုသိုလ်တွေပါဗျာဒါကြောင့်ဒီကနေ့ပြုရတဲ့ ဒီကောင်းမှုမင်္ဂလာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောတတိပဋ္ဌာန်အကျင့်ကောင်းအကျင့်မှန်နဲ့ကျင့်ကြံပွားများအထောက်နိုင်ကြပါစေကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလဲဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ